အနေနဲ့များသွားတာလည်းမဟုတ်လို့အချိန်7မိနစ်လောက်ကျသွားပါလေအဲဒီလောက်ကျသွားတဲ့အတွက်ပိဋကကိုဘုန်းကြီးပန်ကြားပါတယ်ဘုန်းကြီးကတော့အချိန်ပြည့်ကြတာကြိုက်ပါတယ်ဟိုမှာလည်းအချိန်ပြည့်ကြတာလုပ်လို့ရှိပါတယ်ကောကလျာဏမိတ်တဂုံကြီးဒီမှာသတ္တသံပါဏသတ္တတရားနဲ့ပြည့်စုံရမယ်ဆိုတာပေါ့အဲဒီသတ္တတရားအလုံးလုံးမှာ ပရိပခါအလုံးလုံးမှကိုရိညာမြင်နေဖြစ်လာပြီးတော့ကိုယ်ပိုင်ညာနဲ့အတီးပြီးဆုံးဖြတ်ချက်ကြကြသွားတဲ့တတ္တတရားလေးဒီဂရီတက်တယ်လို့ပေါ့လေတက်လာပုံလေးခုနေ့ကလွန်ခဲ့တဲ့3ရက်လောက်ကစတင်ပြီးတော့ဟောခဲ့ပါတယ်အဲ့ဒါမပြီးပြတ်သေးပါဘူးဒီနေ့ဆက်လက်ပြီးတော့ပြောဖို့ပါပဲလွန်ခဲ့တဲ့နေ့ကထိုင်ဖို့နဲ့စပြီးတော့နာနေရွယ်ကို အကြောင်းကျဆက်ပုံနမူနာလေးလောက်ထုတ်ပြီးတော့ပြပါတယ်။နာယုတ်တရားတွေဟာအချင်းချင်းကြောင်းကျဆက်ပြီးတော့ဖြစ်ကြတယ်လို့ဆိုတော့ဒီထဲမှာကြောင်းကျဆက်ပုံခွဲလိုက်လို့ရှိရင်၄မျိုးထွက်လာပါတယ်။အဲဒီ၄မျိုးကနာအကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံတစ်မျိုးရုပ်အကြောင်းကြောင့်နာအကျိုးဖြစ်ပုံတစ်မျိုး နာအကြောင်းကြောင့်နာအကျိုးဖြစ်ပုံတစ်မျိုးနဲ့ရုပ်အကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံတစ်မျိုးဒီနေ့ဒီနေ့ခွဲပြပါမယ်မနေ့ကထိုင်မှုနဲ့စပြီးတော့ထိုင်ခြင်းနဲ့စိတ်အစဉ်စဉ်ကြောင့်ထိုင်ရုပ်စိတ်ချင်းဖြစ်ဖြစ်တယ်လို့တို့တူထိုင်ရနေပြီးတော့ထတော်မယ်အဖြစ်ထခြင်းနဲ့စိတ်အစဉ်စဉ်နဲ့ထိုင်ရုပ်အစဉ်စဉ်ဖြစ်ပုံနာနဲ့ရုပ်တည်ထခြင်းနဲ့နန္တရားအကြောင်းကြောင့် ထား၏အကျိုးတရားအစဉ်ချင်းဖြစ်ပုံပြီးတော့လဲတော်မယ်ကြီးလှဲခြင်းနဲ့စိတ်အစဉ်ချင်းနဲ့လှဲရုပ်အစဉ်ချင်းနာနဲ့ရုပ်အကြောင်းနဲ့အကျိုးပြီးတော့လှဲရနေပြီးတော့ပြန်ပြီးတော့ထားတဲ့အခါမျိုးမှာပြီးတော့အကြောင်းရှိလို့လက်ချီကွေးတဲ့အခါဆန်းတဲ့အခါမျိုးမှာမျိုးမှာလှဲတဲ့အခါမျိုးမှာရက်တဲ့အခါမျိုးမှာပြီးတော့ အသေးဝဲနေရာဖြင့်ပြောမယ်ဆိုရင်မြတ်တော်ခတ်တာမျိုးလုံးပိတ်တာဖွင့်တာကအစစိတ်ပါမှဖြစ်ရတဲ့ယုတ်တရားတွေပါပဲအဲဒီတရားတွေပြောမယ်ဆိုရင်တော့အများကြီးကျေချမ်းပါတယ်ဒါပေမဲ့လို့ခွေးတို့အခုယောဂီတွေဟာလောကမှာလည်းပဲအတတ်ပညာရှင်တွေတော်တော်များများပါပါတယ်ဒါမှရှင်ရင်တို့ငယ်တွေတို့လည်းပဲသင်ကြားထားပါတယ်လေ့လာထားတဲ့ပုဂ္ဂိုလ်တွေပါ နည်းနည်းလေးတော့နမူနာပြလိုက်လို့ရှိရင်အကျယ်ကြီးဖြန့်ပြီးအတိဝေရရှိပါတယ်အထူးအားဖြင့်တရားအလုပ်လုပ်တဲ့အခါမှာဘုန်းကြီးပြောတာကမှနည်းဦးမယ်ကိုယ်ကအများကြီးဖြစ်တာကိုသိကြပါတယ်အဲဒီလိုအကြောင်းတရားရောအကျိုးရတရားဆက်ဆက်ပြီးတော့ဖြစ်ပုံကြောင်းကျိုးဖြစ်စဉ်ကြီးကိုသိဖို့ဆိုတာစဉ်းစားလို့မရနိုင်ပါဘူးစဉ်းစားနေလို့ရှိရင်လည်းငင်းဖြစ်တဲ့ဟာလေးကြီးကြော်သွားတော့အကြောင်းကျိုးဆက်ပုံတွေမသိပါဘူး တိတိကျကျစူးစိုက်ဆိုင်မှတ်ရပါတယ်။ဒီရာဒီရှိတော့မဲ့ကျောင်းတော့မဲ့အပြုရှိဘူးဆိုတာဥဆောင်စစ်ဆေးတွေအစပြီးတော့ဦးကြီးရရမှတ်ဖို့ဖြည်းဖြည်းသာသာလုပ်ပြီးတော့လည်းပဲရှိဆက်ဆက်ရှိဖို့ဒါတိတ်အရေးကြီးပါတယ်။ပြုံးလည်းပြင်းလည်းနဲ့ညံညံကြီးကိုယ်လိုက်စားလိုက်ထိုင်လိုက်စားလိုက်ဆောင်းလိုက်ငဲလိုက်ဆိုလို့ရှိရင်တော့ဘာမှမသိပါဘူး။တတိတွေလည်းလွတ်သွားပါပါ။အဲဒါလို့ဆိုလို့ရှိရင် စီကူးတွေဝင်လာပြီးတော့စီကူးနဲ့ပြောတဲ့ခါမျိုးကကိုပိုင်ညာမဟုတ်ဘူးဆိုတာတော့ဘုန်းကြီးတို့ပြည်ကနားလည်ထားဖို့ပါပဲဒီမှာပြည့်ရလာတော့ကိုမူရာတွေကျူတိုင်းလူမမာလို့ဖြည်းဖြည်းတာတာလုပ်ပြီးတော့သင်္ချာဖြစ်ပေါ်သွားတဲ့အမူအရာတိုင်းပေါ်မှာစိတ်ရဲ့အင်အားစုတွေအပြည့်ထည့်ပြီးတော့မှတ်မှရပါတယ်အဲဒီအင်အားစုဆိုတာရှိွက်ပေါ်မှာရှိမှတ်တဲ့စိတ်ရောက်သွားအောင်စိတ်အားဆိုင်မှု တဲ့တဲ့ကြီးကြသွားအောင်ခြေလက်ကြိုက်တယ်ဟုတ်အဲ့ဒီနှစ်ချက်ညီညွတ်လို့ရှိရင်မူရတိုင်းကိုမလွတ်တာမလွဲတာမှတ်နိုင်တဲ့တတိလေးဖြစ်လာပြီးတော့စွစွမြင်းနဲ့ရှိမိကြတာပဲရှိမိရအောင်ပေါ်မှာစုလဲစိုက်ကလေးကတ်ကလေးကြကြသွားတော့အစိတ်ကလေးရမရွေးတော့တီတာလေးတာကိုတာလိုလေးတာမရှိတော့ဘူးစိတ်ဆူဆူမှုတွေအခြေရနေပါပါအဲ့ကလေးကအပြည့်နဲ့မှတ်ရပါတယ် ညင်ညင်ညောညောမှတ်ရပါတယ်ဒီနေရာမှာပို့ပြီးတော့သိကြရအောင်အပေါ်လွယ်ဆုံးဥပမာလေးထည့်ပြီးတော့ပြောပြရစီအဲဒီဥပမာလေးကတော့အခြားမဟုတ်ပါဘူးစားတော့တဲ့အခါမှာပဇာထဲရောက်သွားတဲ့သမင်းတစ်လုံးမဝါပဲနဲ့ညဉ့်ညဉ့်ကြီးညိုချလိုက်လို့ရှိရင်တိုက်ထဲတာကျသွားတယ်ဘာရတာမှမသိပါဘူးပြီးတော့ တစ်ချက်နဲ့ချက်လောက်တော့ဝါတော့ဝါပါတယ်တစ်ချက်နဲ့ချက်လောက်ဝါလို့ရှိရင်တော့နည်းနည်းတတိထားဝါရင်နည်းနည်းလေးတော့အရသာလေးတော့ပြီးတယ်ပဇာတဲ့ရောက်တဲ့သမင်းလုံးရဲ့သမင်းလုံးထဲမှာရှိနေတဲ့အရသာမျိုးစုံပြီးဖို့ဆိုတာချိန်ပေါင်းများစွာညဉ့်ညံဝါမှာညဉ့်ညံဝါတော့အဲ့ဒီအစာထဲမှာအရသာမျိုးစုံစုံနေအောင်ပြီးလာတယ်ရှင်တာလည်းပြီးသွားနိုင်တယ်ချိုတာလည်းပြီးသွားနိုင်တယ်အဲ့ဒီတော့အဲ့ဒီထဲမှာပါတဲ့အရသာလေး အဲ့ဒီလိုညဉ့်ညဉ့်ဝါရင်အစာကြည်ကြည်ညက်ပြီးတော့အရသာလေးပေါ်ထွက်ပြီးတော့အစာလေးကြည်ညက်နိုင်ပါတယ်။ဒါလိုပဲအမူအရာတိုင်းမှာနာနဲ့ရုပ်သဘောတရားလေးတွေဟာအရသာတစ်ဖွဲရှိနေပါတယ်။ပြုံးပြင်းနဲ့ညဉ့်ညဉ့်ကြီးလုပ်လို့ရှိရင်ဒီအရသာနဲ့တူတဲ့သဘာဝတရားလေးတွေမသိပါဘူး။နည်းနည်းဒီသတိထားလို့ရှိရင်နည်းနည်းအကျဉ်းစားလောက်ပဲရှိမယ်။ကြည်ကြည်ညက်ညက် ဟုတ်လားစိတ်အားအပြည့်အဝထည့်ပြီးတော့ရှိလို့ရှိရင်အပြည့်အဝကိုသိတာနဲ့ကျင့်နောက်ပွဲကောင်းတော့သိတာပါအစားစားတဲ့အခါမှာအရသာညဉ့်ညံသွားလို့ရှိရင်အရသာထွက်ပြီးတော့အစာချီမြတ်တယ်လို့ညဉ့်ညံမှတ်လို့ရှိရင်တရားရတာတွေလည်းပဲမျိုးစုံပြီးတော့တရားချီမြတ်တယ်မဝါပဲနဲ့မြေချလို့နင်းနေဝါလို့ပိတ်ထဲရောက်သွားတဲ့ဟာအစာမချီရင် တည်ပြီးတော့နေရတာခက်တယ်ဂတိကောင်းတယ်ဖြစ်တယ်။ဆိုင်နေတဲ့အရှင်ပေါက်တယ်။ရတဲ့ယောဂရနိုင်တာပဲ။အဲဒီလိုအစာမကြေလို့အစာချီနိုင်တဲ့ဆေးတွေစားရင်ရတယ်။ဆိုင်ရှင်ပေါက်သွားလို့ရှိရင်လည်းကုစားလို့ရတယ်။တရားပြင်းညင်းနဲ့မမှတ်ဘူးဆိုလို့ရှိရင်အဲ့ဒီအစာတရားအရသာမထွက်တော့တရားအရသာ တရားအစာမကြည်ညက်တာကစိတ်ကူးလို့တိတ်ပြီးတော့မလွယ်ဘူးအဲဒါလေးတွေခွန်ကြီးတို့ပြိဋ္ဌာကျိုးပြီးတော့နားလည်ထားဖို့အရေးကြီးပါတယ်အခုပြိဋ္ဌာထဲမှာတော့အဲဒါလိုဝိပဿနာအစာမကြည်မဲ့ပုဂ္ဂိုလ်တော့တယောက်မှပါမယ်လို့မထင်ပါဘူးမပါဘူးလည်းခွန်ကြီးကတော့အပြေးဝမြင်နေထားပါတယ်ဒါကတော့ကြားညအနေနဲ့သတိပေးရတဲ့သဘောပါပဲခွန်ကြီးဆက်ပြီးတော့ကျောင်းကျဆက်ပုံတွေဟောပါမယ် နာအကြောင်းနဲ့ရုပ်အကျိုးဖြစ်ပုံတော့ပြီးသွားပြီလို့ဆိုကြပါစို့ရုပ်အကြောင်းကြောင့်နာအကျိုးဖြစ်ပုံကြီးဆက်ပြီးတော့ပြောပါမယ်ရုပ်ကြောင်းကြောင့်နာကျိုးဖြစ်ပုံလေးမပြောခင်ရှိဥစွာဘုရားတို့ပြိတ္တနားလည်ထားဖို့ကတော့၃ပိုင်းပါပဲအဲဒီ၃ပိုင်းကဒီအခန္ဓာနှစ်အတိုက်တနဲ့သုံးအပွင့်တတ်ပါပဲအဲဒါလေးတော့နားလည်ထားဖို့ပါပဲဆိုကြပါစို့မြင်စေခဏမှာ ဒီထဲမှာအခန္ဓာဖြစ်အတိုက်ဓာတ်ဖြစ်အပွင့်ဓာတ်ရယ်သုံးမျိုးပါနေပါတယ်ပထမဆုံးအခန္ဓာဆိုတာကမျက်စိအကြည့်ဓာတ်ပါပဲအတိုက်ဓာတ်ဆိုတာကမြင်ရတဲ့အခြင်းပါပဲအပွင့်ဓာတ်ဆိုတာကမြင်သိသွားတဲ့သဘောလေးပါပဲအဲ့ဒီသုံးမျိုးတွေကခန္ဓာနဲ့အတိုက်ဓာတ်ဒီနှမျိုးကိုတော့ရုပ်လို့ခေါ်ပြီးတော့မြင်သိတဲ့သဘောကိုတော့နာလို့ခေါ်ပါတယ်ရုပ်နဲ့နာဒီမှာနှမျိုးကွဲသွားပါတယ် ဒါတော့ခန္ဓာနဲ့တိုက်တာကရုပ်အကြောင်းတရားဖြစ်ပြီးတော့မြင်တိတာကနာအကျိုးတရားဖြစ်ပါတယ်။အဲ့ဒီမြင်တိမှုညာအကျိုးတရားတွေဖြစ်ဖို့ဆိုတာမျက်စိမရှိရင်မဖြစ်နိုင်ပါဘူး။မျက်စိရှိလို့မြင်တိတဲ့စိတ်ရှိရတာပါ။မျက်စိရှိနေပေမဲ့လို့မြင်ကြအဆင်းကခန္ဓာဖြစ်တဲ့မျက်စိကြည့်တာမှလာပြီးတော့တိုက်ခတ်မပေါ်ရင်လည်းပဲမမြင်နိုင်ပါဘူး။ခန္ဓာဖြစ်တဲ့မြင်ရတဲ့အခြင်းကအတိုက်အတာဖြစ်တဲ့ မျက်စိကြည်ဓာတ်မှာလာပြီးတော့သတ္တဘောအနေနဲ့လာပြီးတော့တိုက်ခတ်ပေါ်ရင်မြင်ပြီးတဲ့စိတ်ဟာအလင်းရောင်အကူညီယူပြီးတော့မြင်သွားတော့တာပါပဲဒီတော့မြင်မှုတစ်လုံးအကျိုးတရားဖြစ်ရေးဟာခန္ဓာနဲ့အတိုက်ဓာတ်ရုပ်အကြောင်းပဲရုပ်နှမျိုးကအကြောင်းတရားတွေပဲအဲဒီအကြောင်းတရားတွေဟာအလင်းရောင်အကူအညီရှိပြီးတော့ဗောလေမြင်တိသွားတာကအကျိုးတရားတွေပဲဆိုတာဗောလေ ရှင်းလာတတ်ပါတယ်ထို့အတူပဲကြားသိတဲ့အခါမျိုးမှာလည်းခန္ဓာအတိုက်တအပွင့်တသုံးမျိုးရှိပါတယ်နာကြည်တာကအခန္ဓာကြားရတဲ့အတန်လှိုင်းကအတိုက်တဖြစ်ပြီးတော့ကြားသိပြီးသွားတာလေးကအပွင့်တပါကြာတိမူဟာနားမရှိပဲနဲ့မကြားနိုင်ပါဘူးနားရှိလို့ကြားကြားเสียအတန်မရှိပဲနဲ့လည်းပဲ မကြားနိုင်ပါဘူးကြားเสียအတန်ရှိနေလို့ကြားရတာပါဒီတော့နားနဲ့ကြားတဲ့အတန်ဟာကြားသိမှုအကျိုးတရားရဲ့အကြောင်းတွေပဲဆိုတာပါလေအကြောင်းနဲ့အကျိုးတမှာဆက်သွယ်နေပါတယ်ယုတ်ကအကြောင်းရှိပြီးတော့အနာကအကျိုးတရားဆိုတာပါလေထင်ရှားပါလားဒါတော့ဉာဏ်စိတ်ကြားစရာမှာထင်ရှားတဲ့ခန္ဓာတိုက်တာအပွင့်တာယုံနဲ့နံတရားတွေ ကြောင်းကျိုးဆက်သွယ်ဖြစ်ပုံတွေသိကြရင်မြင်တဲ့အခိုက်အတန့်မှာဖတ်ရတယ်။ကြားတဲ့အခိုက်အတန့်မှာလိုက်ဖတ်ရတယ်။အဲ့လိုမှတ်တဲ့အခါမှာလည်းစောစောကငါပြောခဲ့တဲ့အတိုင်းပြစ္ဆုတ်ပံကြကြပါစိတ်အားဆက်ဖြင်းလိုက်ကြပြီးတော့ဆွဆွမြင်မြင်ရှိရမှရပါတယ်။မြင်စေကြတဲ့မှာမမှတ်ရင် ဘယ်လိုအဖြစ်တွေရရှိပြီးတော့မှတ်ရင်ဘယ်လိုအကျိုးတွေရနိုင်တယ်လဲဆိုတာတော့နည်းနည်းတော့ပုံရဖြည့်ရှင်းပြပါမယ်။မှတ်လို့ရှိရင်တတိမထားတော့အလကားသာစိတ်တွေနေပြီးတော့ဖို့တန်တဲ့အချိန်လေးဖြုံးပြီးပြေရောက်တာပေါ့။ဟောတရားဆက်ပြီးတော့ချိန်သားကညီရခဏမှာထင်ရှားတဲ့ယုံနာနဲ့ကြောင်းကျုပ်စက်ပုံတွေကြည့်ရအောင်။ဆွေးမြဲစွာရှုတော့တတိကလေးတွေဖြစ်တယ်။ ဒီကလေးတွေဖြစ်ရင်စိတ်ကမလီတော့ရရှိနေတဲ့အချိန်ကိုလည်းပဲအကျိုးရှိစွာနဲ့အတုံးချရာရောက်တယ်။နောက်မြင်ကြရတဲ့အာယုန်တွေထဲမှာမြင်တဲ့ခဏမှာထင်ရှားရှိတဲ့ယုံနာကြောင်းကျိုးဆက်ပုံတရားတွေထဲမှာစိတ်ရဲ့စူးစီးမှုတွေရလာတယ်။ဒီခါမှာစိတ်ဟာတည်တာနေတာပွေတာလုံးနေတာမရှိဘူး။ငြိမ့်လို့အဲ့ဒီအချိန်လေးတွေရလာတယ်။ ဥစ္စာမမတော့ပြုပဲ့ဖြစ်တဲ့ဒီလက္ခဏာမှာထိရှားတဲ့ခန္ဓာအတိုက်တအပွင့်တကြာလက္ခဏာမှာထိရှားတဲ့ခန္ဓာအတိုက်တအပွင့်တတည်းအမှန်တိုင်းမသိမသိတဲ့အပြင်မြင်ရတဲ့အချင်းဟာယောက်ျားပဲမြင်ရတာယောက်ျားပဲမိန်းမပဲဆိုတာဒီအစွဲတွေဝင်သွားနိုင်တယ်အပေါင်းလိုက်အနေနဲ့ပေါ့လေပထမဆုံးတာယာဝယ်အနေနဲ့စဉ်းစားရင် လုံးဝဖြစ်သွားပါပြီစိတ်ကမရသေးပါဘူးအဲ့ဒီမြင်ကွင်းအာယုံရဲ့သွားဟာလာဟာပြုံးဟာရေဟာစကားပြောဟာစသည်ပေါ့လေဒီလိုဟန်ပါအမူအရာတွေလျှောက်ပြီးတော့လေ့လာလို့ရှိရင်ပိုးပြီးတော့ကိလေသာတွေဟာပိပိတတဖြစ်လာနိုင်တယ် အဲ့ဒီမြင်ကွင်းမှာရှိတဲ့အစိတ်ပိုင်းတွေနဖူးတို့နှာသားတို့မေးတို့ပါးတို့စသည်ပေါ့လေအဲ့ဒါတွေအကုန်လုံးလေ့လာလို့ရှိရင်လည်းလေ့လာကြတော့ตายာတတ်မဲ့မှုတွေဟာตายာဝယ်နည်းနဲ့စဉ်းစားလို့ရှိရင်အများကြီးပိပိတတာကြီးကြွားတာပေါ်ရရှိတယ်မုန်းစရာအကွက်မုန်းစရာအပန်တွေကြားကြလို့ရှိရင်လည်းပဲဒေါသတွေတလုံးလုံးနဲ့ပွားလာနိုင်ရရှိတယ်ခုတတိထားပြီးတော့မှတော့စိတ်ဆူကြည့်လို့ရနေလို့ရှိရင် အဲ့ဒီအကျမ်းစာလည်းမဖြစ်ဘူးညီငယ်ကြားခဲ့နှမှာထင်ရှားတဲ့ယုံနာတရားသိလာလို့ရှိရင်ပုဂ္ဂိုလ်တ attva အစွဲကြီးပြောင်းပြီးတော့အတ္တတိတိတွေကင်းသွားနိုင်တယ်။ကြောင်းကျိုးဆက်ပုံတွေသိလို့ရှိရင်လည်းပဲယုံမတ္တနေရာကြီးကင်းပြီးတော့အဲဒီကတိတိဥဒ္ဓမဟိတကတိရှိကြီးကင်းပြီးတော့သွားနိုင်ပါတယ်။မနေ့ကရှင်းပြတဲ့ကြည့်တဲ့အတိုင်းပဲဉာဏ်ကြီးရှင်းသွားနိုင်မှုရရှိပါတယ်။အခုပြောပြတဲ့အချက်တွေထဲမှာ ကြားမှုနဲ့စပြီးတော့ကြောင်းကျဆက်ပုံလေးတွေလောကီဥပမာလေးနဲ့ဖြည့်ရှင်းပြရစီအောင်သူမိจิตဆိုတာအလုံးနားလည်ကြပါလိမ့်မယ်မိจิตဖြစ်တဲ့အခါမိจิตအိမ်မှာရှိတဲ့ယံဆိုတာရှိပါတယ်မိจิตဆံမှာရှိနေတဲ့ယံလည်းရှိပါတယ် အဲ့တော့သူတို့နှစ်ဦးဟာသူတို့နှစ်ခုဟာတစ်ခုနဲ့တစ်ခုထိခတ်မှုမရှိဘူးဆိုရင်မိတော့ဟာဖြစ်မလာပါဘူး။တာမန်ကြည့်မယ်ဆိုလို့ရှိရင်မိသမာတောက်နေတဲ့မိဘယ်ကလာကလေးဆိုရင်အစင်းသက်တဲ့ပုဂ္ဂိုလ်တွေဖို့ရတော့မိကြီးဆံမှာတောက်နေတယ်မိကြီးဆံကလာတာပဲလို့ဒီလိုပဲဖြေလိုက်မှာပဲ အမှန်ကတော့မိကြီးစံကြီးတက်တဲ့နေလေးရှိရင်ဒီမိတော့မလာပါဘူးအိမ်ကမိကြီးအိမ်ကရမ်းနဲ့ထိလိုက်တဲ့အခါကျမှရှဲရည်ဆိုဒီမှာမိတော့ကလေးဖြစ်လာတယ်ပြီးတော့ဒီမိတော့ကလေးဖြစ်လာရတာဟာခန္ဓာနဲ့ခန္ဓာဖြစ်တဲ့မိကြီးအိမ်ကရမ်းနဲ့အတိုက်တက်ဖြစ်တဲ့မိကြီးစံကရမ်းဒီဘပုတ်တိုက်လို့ဖြစ်လာတယ်ဆိုတာထင်ရှားတယ်လို့ထို့သူပဲကြားရခဏပါ ခန္ဓာဖြစ်တဲ့နာနဲ့အတိတ်တဖြစ်တဲ့အပံတသဘောလည်းရောက်တိုက်ခတ်ကြလို့အပံလေးတွေကြာကြာကြာကြာနေတာပေါ့လေခုနကလေးတွေအကျိုးတရားလေးတွေဖြစ်နေတယ်ဆိုတာအမှန်တရားရှင်းတယ်အဲ့ဒီကြားစေခဏမှာမဆောစောဘဲကပြောခဲ့တဲ့ဤအတိုင်းဆရာဆက်ခြေလက်ကပြီးတော့ဆွေးနွေးစွာရှိလို့ရှိွက်ဖြစ်တဲ့ ခန္ဓာတိုက်တာအပွင့်တာဒီ၃မျိုးတရားပေါ်မှာပြည့်စုံဝဆူးဆိုင်ကြသွားရဲ့တခါတရားမှာအဲစိတ်ကြသွားလို့ရှိရင်ဇာတိမှုလေးတွေဟာဒီနာအမှုပြုပြီးတော့ကြားကြားနေတယ်နားကောင်းလို့ကြားနေတယ်နားကြည့်လို့ကြားနေတယ်ဆိုတာဒီလိုသိသွားနိုင်တယ်ကြားเสียအတန်လေးတွေရှိရှိနေလို့ကြားနေတယ် ခန္ဓာနဲ့အတိုက်တရုပ်ကြောင်းခံပြီးတော့အပွင့်လက်ဖြစ်တဲ့ကြာတိမှုလေးတွေဖြစ်ဖြစ်နေတယ်ဆိုပြီးတော့ယုံမတန်တရားကြီးကင်းသွားတယ်အဲလိုကင်းသွားလို့ရှိအကြောင်းမဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲတင့်တော်တဲ့အကြောင်းကိုရှုစဲမှာတတ္တအမသိရတကူရှင်တရားယောက်က ဒီလိုကြားစီလို့အမိတ်ပေးလို့မိမိတို့ခန္ဓာကိုယ်ထဲမှာမရှိတဲ့ဟာအရှိလုပ်ထားတဲ့အသက်ကောင်လေးပါပဲကြာကြာနေတယ်ဆိုတော့ဒီအစွဲတွေဖြစ်နိုင်တယ်ကျွဲဖားတဲ့အယူဆတွေလည်းဖြစ်နိုင်တယ်ဒီမှာရုပ်ကြောင့်တော့နာကျိုးဖြစ်ပုံလေးတွေရှင်ရင်းကသဘောပေါက်နားလည်သွားတော့သုမတံမြတ်ကြီးกินပြီးတော့ကလာအစွဲနှမျိုးလည်းပဲဖြစ်သွားတယ်กินသွားတယ်အဲဒီအကျိုးတွေရခဲ့ပါတယ် ထို့အတူပဲနာဇေခဏစာဇေခဏဆံပြောခဲ့တဲ့ဟာနဲ့နီးနီးပြီးတော့ပြုပါပဲအဲ့ဒါကြီးအရှိဟောမယ်ဆိုရင်အများကြီးကျေကျေကြုံကဟောရရှိပါတယ်အဲ့ဒါတော့အရှင်းနဲ့ပဲဟောပြရရှိတော့ဒါတော့ပဲဒီနေ့အဆုံးတတ်ပြရရှိတော့သူပြောခဲ့တဲ့ဟာတွေဟာတိတာယုံမျှပြုတ်ကြောင်းခံပြီးတော့နာကျိုးဖြစ်ပုံတွေပါပဲအဲ့ဒါကြီးကိုယ်ရဉာဏ်ဖြစ်ဖို့ရာမြင်စေကြားစေနာစေစားစေထီစေဒီလက္ခဏာပါ တရားဆိုင်ခြင်းနောက်ကပြီးတော့စိုးစိုးမျိုးရှိမှပြီးတော့ကိုယ်ပဲအတိအကျနဲ့ဖြစ်ပြီးတော့အဲ့ပေါ်ဒီအတူတူဆုံးဖြတ်နိုင်သွားရှိတဲ့တတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးဖြစ်နိုင်ကြပါစေလို့ထူတောင်းရင်းနဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်